သိပဲဆိုင်ပွားမြတ်စွာဘုရားတရားတော်မှာဆင်းရဲငြိမ်းရေးသန္တရာဘုကလူရည်နိဗ္ဗာန်ချမ်းသာရရေးနဲ့ပတ်သက်လို့မြတ်စွာဘုရားရဲ့တရားတော်တွေဟာ၄မျိုးပဲရှိတယ်သိပဲဆိုင်ပွားဒီ၄မျိုးပဲရှိတယ် တိတလုံးပဲတလုံးဆိုင်တလုံးပွားတလုံးသိဆိုတာပိုင်းပိုင်းခြားခြားသိရမယ်တရားတဲ့ပိုင်းပိုင်းခြားခြားသိရမယ်တရားပယ်ဆိုတာပယ်ရမယ်တရားတဲ့ဆိုင်ဆိုတာဉာဏ်ဖြင့်မျက်မှောက်ထင်တယ်သိမြင်ဆက်ရောက်ရမယ်တရားတဲ့ဉာဏ်ဖြင့် မျက်မှောက်ထင်တယ်သိမြင်ဆက်ရောက်ရမယ်တရားဉာဏ်ဖြင့်သိရမယ်တရားဘယ်လိုသိရမှာလဲဆိုကိုယ်ရှိမှထားတဲ့အရာကို မျက်စိနဲ့ကြည့်ပြီးတော့သေးသေးချာချာတိတိကျကျရှင်းရှင်းလင်းလင်းမြင်ရသလိုအဲ့ဒီတရားကိုလည်းဉာဏ်နဲ့ပိုင်ပိုင်ခြားခြားကြီးပြက်ပြက်ထင်ထင်ကြီးသိမြင်ရတာ ဒါကိုပဲမျက်မှောက်ထင်တယ်သိမြင်ရတယ်မျက်မှောက်ဆိုတာမျက်စိရဲ့ရှေ့မှောက်မျက်စိရဲ့ရှေ့မှောက်ဆိုတာမျက်စိရှေ့မျက်စိအောက်မိုင်းမိုင်းခြားခြားသိရမယ်တရားပယ်ရမယ်တရားဉာဏ်ဖြင့်မျက်မှောက်ထင်တယ်သိမြင်ဆက်ရရမည်တရားမိမိတဏ္ဍာ၌ဖြစ်ပွားစေရမည်တရား မိမိတဏ္ဍ၌ဖြစ်ပွားစေရမည်တရားဖြစ်ပွားစေရမည်တရားဆိုတာဖြစ်ပွားအောင်အားထုတ်ရမည်တရားပေါ့သူ့လိုလိုတော့ဖြစ်ပွားမလားကိုကအားထုတ်မှပဲဖြစ်ပွားတာဘယ်နှမျိုးတော့ဘာပါတော့ မိမိတဏ္ဍာမှာဖြစ်ပွားစေရမယ့်တရားကို ဖြစ်ပွားအောင်အထောက်ရမယ်အဲဒါလို့အထောက်ရင်ဒီတရားတွေမိမိတဏ္ဍာမှာဖြစ်ပွားရင်ပိုင်းပိုင်းခြားခြားသိရမယ့်တရားတွေကိုပိုင်းပိုင်းခြားခြားသိသွားတယ်ပိုင်းပိုင်းခြားခြားသိရမယ့်တရားတွေပိုင်းပိုင်းခြားခြားသိရင်မသိလို့ညှိတွယ်နေတဲ့ပယ်ရမယ့်တရားကို မညှိတွေ့တော့ပဲပယ်နိုင်တယ်မသိတော့ကတော့ဒါကောင်းတယ်ဆိုပြီးတော့ညှိတွေ့တော့သိတဲ့အခါကျတော့မညှိတွေ့တော့ဘူးပယ်တာနဲ့ပဲပယ်လိုက်ရောဩဘဲလူသာငမိုက်တာသင်္ကာအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြာအာယုံဒုက္ခပုံကို အကုန်မမြင် အကောင်းထင်ငါခင်းမင်းတတ်မဲ့တွေကဖက်လျက်အောက်ထက်တန်သာစုံစံငါဖြင့်တဏှာလက်သည်ထင်နိုင်ချေ၍အေးရမရှိဆင်းရဲဖြစ်သည်ဝိဤသာကောင်လုံးလုံးသည် ငါးပြအာယုံဒုက္ခဘုံကိုအကုန်မမြင်အကောင်းထင်ကဆင်းရဲအစုဘုံကိုအာလုံးဆင်းရဲကြီးပဲလို့ပိုင်ပိုင်ခြားခြားမသိမမြင်တဲ့အတွက်ဆင်းရဲလို့မထင်တဲ့အပိုင်းလေးကိုအကောင်းထင်လိုက်ပြီတဲ့ဒါလေးကတော့ မင်းစရာနှစ်သက်စရာตายစရာတတ်မဲ့စရာပဲလို့အကောင်းထင်လိုက်တယ်အဲ့ဒီအကောင်းထင်တဲ့အပိုင်းလေးကိုပဲနှစ်သက်ตายခင်မင်တတ်မဲ့နေတော့အဲ့ဒီခင်မင်တတ်မဲ့နှစ်သက်ตายတာကဒုက္ခတွေကြီးထုတ်ပေးလိုက်တော့အမြဲဆင်းရဲနေတယ်အကောင်းထင်ကခင်မင်တတ်မဲ့ဒွေကဖက်လျက် အောက်ထက်တန်သာစုံစံငါဖြင့်တဏှာလက်သည်ထင်တိုင်းချေ၍အေးရမရှိဆင်းရဲဖြစ်သည်ဝိဤသားကောင်လုံးလုံးသည်အဲ့ဒီထဲမှာပိုင်းပိုင်းခြားခြားသိရမယ့်တရားနဲ့ပယ်ရမယ့်တရားနှမျိုးပါတယ်အခုဘုန်းကြီးရွတ်ပြတဲ့အထဲမှာ ပိုင်းပိုင်းခြားခြားသိရမယ့်တရားနဲ့ပယ်ရမယ့်တရားနှစ်ခုပါတယ်။အိုဘဲလူသာငမိုက်သာ သင်္ကအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြအာယုံဒုက္ခပုံကိုအကုန်မမြင် အကောင်းထင်ငါခင်မင်တတ်မဲ့ဒွယ်ကဖက်လျက် အောက်ထက်တန်သာစုံစံငါဖြင့်တဏှာလက်သည်ထင်နိုင်ချဲ၍တေးတယ်မရှိဆင်းရဲဖြစ်သည်ဝုဣသာကောင်လုံးလုံးသည်ဝဆင်းရဲဆိုတဲ့မုတ်ဆိုးကနောက်ကလိုက်တတ္တဝါသားကောင်ကရှိကပြေးနေအမြဲတမ်းဆင်းရဲနေရတယ်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 နောင်ခါကာလချိန်လွန်ရဟုနောင်တတကြီးသင်မကြီးလေဇနီးမယာသမိသားနှင့်လင်းသားအိမ်ယာအဖျားဖျားကိုငဲ့ကားဖင်နေအချိန်၍ကသေပေသင်ကိုဥလိမ့်သည်အဲ့ဒီအပိုင်းမှာဉာဏ်ဖြင့်သိမြင်ဆက်ရောက်ရမည့် အပိုင်းရဲ့မိမိတဏ္ဍဖြစ်ပွားစေရမယ့်အပိုင်းရဲ့အဲ့ဒါနှစ်ခုပါတယ်ဟိုဤသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့ဒုက္ခပေါင်းကလွတ်ပြီးတော့ချမ်းသာတွေ့တယ်ဆိုတာအဲ့ဒါဉာဏ်ဖြင့်သိမြင်ဆက်ရောက်ရမယ်တရားပေါ့ ကိုယ်ဤသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့အဲ့ဒီဉာဏ်ဖြင့်သိမြင်ဆက်ရရမယ်တရားကိုသိမြင်ဆက်ရောက်နိုင်အောင်မလုပ်ရမလဲဆိုတော့မမေ့ယုံနာဖြစ်ပြဟာကို အမှန်ဉာဏ်ညီဖြစ်တိုင်းသိလော မမေ့ယုံနာဖြစ်ပြဟာကို အမှန်ဉာဏ်ညီဖြစ်တိုင်းသိလော မမေ့ဆိုတာအပမာဒအပမာဒဆိုတာတတိမဟုတ်လားဖြစ်ပြဟံကိုယုံနာဖြစ်ပြဟံကိုယုတ်ဖြစ်တိုင်းနာဖြစ်တိုင်းယုတ်ပြတိုင်းနာဖြစ်တိုင်းအပမာဒမမေ့ဘူးဆိုတဲ့တတိနဲ့အမြဲတမ်းကရှုပါဘယ်လိုယုတ်ဖြစ်ဖြစ်ယုတ်ဖြစ်သမျှတတိနဲ့ကရှုနာဖြစ်သမျှတတိနဲ့ကရှုမလစ်ပါစေနဲ့ မမေ့ယုံနံဖြစ်ပြဟံကိုအမှန်ညာညှိဖြစ်တိုင်းသိလောအဲ့ဒါကမိမိတဏ္ဍာမှာဖြစ်ပွားစေရမိတရားပေါ်မမေ့ယုံနံဖြစ်ပြဟံကိုအမှန်ညာညှိဖြစ်တိုင်းသိလောဒါဖြင့်အဲ့ဒါလို့သိအောင်အထုပ်ပုံအထုပ်နည်းရလဲလိုသေးတယ် နေ့ပြန်မှအထောက်ရမလားနောက်နေ့မှအထောက်ရမလားဒါမှမဟုတ်အသက်80 80ကျမှအထောက်ရမလားဟမ်အဲ့လိုလိုသေးတာကိုအထုတ်တဲ့အခါကောအိတ်လိုက်စားလိုက်စကားပြောလိုက်နဲ့အထုတ်ရမှာလားအဲ့ဒါလေလိုသေးတာကို မမေ့ယုံနံဖြစ်ပြဟံကိုအမှန်ညာညိဖြစ်တိုင်းသိလောဝီရိနှတံရှုမြိုက်တံဖြင့်စေရန်ကိလေလောင်ကျွမ်းကြအောင် ရှုမြိုက်တံဆိုတာမိတုမိတုဆိုတာပါဠိက အာတာပ အာတာပကိလေသာကိုပူလောင်စေတဲ့လုံလဝီရိယတဲ့ ကိလေသာကိုပူလောင်စေတဲ့လုံလဝိရိယဆိုကြတဲ့ကပြင်းထန်တရင်တဲ့လုံလဝိရိယပေါ့ပေါ့ပေါ့ရော့ရော့လုံလဝိရိယဟုတ်ပါမလားအဲပြင်းထန်တရင်တဲ့လုံလဝိရိယအဲ့ဒါကိုအာတာပခေါ်တယ်မိဒုတ်ပဲဝိရိယကိုမိဒုတ်နဲ့ဥပမာပြုထားတာအဲ့ဒါလို့ပြင်းပြင်းထန်ထန်တင်းတင်းရင်ရင်ကြိုးကြိုးစားစားပြက်ပြက်သားသားမအိပ်မနေ အာထုတ်တဲ့လုံလဝီရိယရှိတဲ့ယောဂီကို အာတာပိလို့ခေါ်တယ်။ဒီနေရင်ပြက်ပြက်သက်သက်မအိမ်မနေကြိုးစားအာထုတ်တဲ့လုံလဝီရိယရှိတဲ့ယောဂီကို အာတာပိလို့ခေါ်တယ်။တဲ့တဲ့ဆိုလို့ရှိရင်တော့အာတာပိကိလေသာကိုမီးရှို့သူပေါ့။အဲ ကျိုးကျိုးဆဆပြက်ပြက်သားသားမပြတ်မလားနိုးနေသမျှတစ်ချိန်လုံးရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာသူတဏ္ဏကိလေသာကပ်ပါအောင်မလားမကပ်ဘူးအဲ့တော့သူဟာကိလေသာကိုမိရှို့ဖျက်ဆီးပြတာမဟုတ်ဘူးလားအဲ့တော့အာတာပိဆိုတာကိလေသာကိုမိရှို့သူလို့ဆိုနိုင်တယ်ဒါကြောင့်မဟာသရိပဋ္ဌာန်တုတ်မှာပါတယ်လေဣဒဘိကဝေဘိက္ခု ကာယေကာယ ानु ပတ္တိဝိဟရတိအာတာပိသမ္ပဇာနောတတိမာဝိနေယလောကေအဘိဇာဒေါမနတံအဲဒီမှာအာတာပိသမ္ပဇာနောတတိမာအဲဒီကအာတာပိဆိုတာခုနပြောတဲ့စကားလုံးပဲဒါကြောင့်ဒီအာတာပိဆိုတဲ့မဟာတတိပဋ္ဌာနသုတ်ထေရစကားလုံးဘုန်းကြီးကတော့ဒီလိုဘာသာပြန်လေးကြီးတယ် အတာပိကိလေသာကိုပူလောင်၆သွေးစေနိုင်လောက်အောင် ပြင်းထန်တင်းရင်ဤသမ္မပဒံလုံလဝိရိယရှိသည်ဖြစ်၍အဲ့လိုဘာသာပြန်တယ်ဘုန်းကြီးကတော့အတာပိကိလေသာကိုပူလောင်၆သွေးစေနိုင်လောက်အောင်ပြင်းထန်တင်းရင်သည်သမ္မပဒံလုံလဝိရိယရှိသည်ဖြစ်၍သမ္မပဒံလုံလဝိရိယဆိုတာ ကိလေသာငြိမ်းရေးဆင်းရဲငြိမ်းရေးအတွက်မှန်မှန်ကန်ကန်ကြိုးကြိုးဆဆအာထုတ်တာကာမပဒံလုံလဝိရိယဒါကြောင့်ပြင်းထန်တရင်နဲ့လုံလဝိရိယရှိတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်အတွက်ဆိုလို့ရှိရင်ကိလေသာကမလောင်ကျွမ်းမဲ့နေပါမလားမနေဘူးလောင်ကျွမ်းနေကိလေသာလောင်ကျွမ်းလို့ငြိမ်းအေးသွားပြီဆိုလို့ရှိရင်တော့ဆင်းရဲငြိမ်းပြီဒါတော့ အဲ့ဒီကိလေသာကိုလောင်အောင်ဘာလုပ်ရတယ်လဲဆိုတော့မီးရှို့ရတယ်။ဘာမီးနဲ့ရှို့ရတယ်လဲ။ဝီရိယမီးနဲ့ရှို့ရတယ်။ဟုတ်တယ်မဟုတ်လား။ဝီရိယအာသေးရင်လောင်မမလား။ဝီရိယအာကောင်းမှလောင်တာ။ဒါကြောင့်အဲ့ဒီဝီရိယကိုပဲအာတာပလို့မြတ်စွာဘုရားကမိန့်တာ။အဲ့ဒီအာတာပခေါ်တဲ့ဝီရိယရှိတဲ့ယောဂီကို အာတာပိအဲ့ဒါပြောတာဝီရိနှတံရှုပ်မြိုက်တံဖြင့်ဆိုတာအဲ့ဒီအာတာပကိုပြောတာဝီရိနှတံရှုပ်မြိုက်တံဖြင့်စေတံကိလေလောင်ကျွမ်းကြေအောင်ဝီရိဝီရိယနှမျိုးကိုဝီရိယစိတ်ဝီရိယစိတ်ဝီရိယက ဒီတရားမရမနေဘူးအထုံးမယ်ဒီကိလေသာတွေမကုန်မခမ်းမချင်းကအထုံးမယ်အဲ့ဒီဇွဲစိတ်အဲ့ဒါစိတ်ဝိရိယကိုဝိရိယဆိုတာက10မိနစ်လောက်ရှုမှတ်လိုက်ထားသွားလိုက်စဉ္ညာလျှောက်လိုက်15မိနစ်လောက်လျှောက်ပြီးပြန်ထိုင်လိုက်ထိုင်ပြီးနောက်တစ်ခါလဲ10မိနစ်လောက်ထိုင်လိုက်ထားလိုက်တော့ကြအိမ်သာသွားလိုက် တော့ကြကြောင်းပြန်လိုက်ပြီးတော့မှတစ်ခါပြန်လာလိုက်ထိုင်လိုက်10မိနစ်လောက်ပြီးတော့ထားစညာလျှောက်လိုက်15မိနစ်လောက်အဲ့ဒါကိုဝီရိယခေါ်တာပေါ့ဟမ်ဟုတ်လားကိုဝီရိယဆိုတာအချိန်ကြာကြာမလှုပ်မရှက်မငြိမ်မသက်မလှုပ်မရှက်ငြိမ်ငြိမ်သက်သက် ကြောက်စင်းတို့ချထားသလိုနေအောင်အကြာကြီးထိုင်တာကိုပြောတာကြာကြာထိုင်ပြီးစူးစူးဆိုင်ဆိုင်ရှုသမျှတစ်ချိန်နဲ့တစ်ချိန်တမာရိယာအကောင်းလာတာတမာရိအချိန်တိုးတိုးလာတာအဲမိနစ်30လောက်ထိုင်တမာရိယာအကောင်းစားရှိသေးတယ်ထပြလိုက်ပြီဆိုလို့ရှိရင်သူတမာရိအချိန်ရမလားဟဲ့မရရင်ညံဖြစ်ပါမလားဖြစ်ဘူးဒါကြောင့် မိနစ်30နဲ့လည်းမထနဲ့40နဲ့လည်းမထနဲ့50နဲ့လည်းမထနဲ့တနာရီ2နာရီထိုင်ဒီဓမ္မယုံမှာယောဂီတယောက်73နာရီထိုင်သွားတာတွေ့ရ73နာရီအဲအဲ့ဒါသူအလွန်ဆုံးထိုင်တာဘယ်လိုထိုင်ကောင်းလို့ထိုင်တာသူဟာအတင်းထိုင်နေရတာမဟုတ်ထိုင်ကောင်းတဲ့နဲ့မထကျင်တာနဲ့ထိုင်နေတာ73နာရီ တခြားအချိန်တွေမှာလည်းသူထိုင်တာတော့၄နာရီ၅နာရီ6နာရီအဲ့လိုထိုင်တယ်ဘုန်းကြီးကတော့မခိုင်းပါဘူးအဲဘုန်းကြီးကယောဂီ2နာရီအလွန်ဆုံး3နာရီတည်းပိုးထိုင်မှုမခိုင်းပါဘူးအဲသူကတော့ထိုင်ကောင်းတာနဲ့သူထိုင်တာ73နာရီတရားပွဲစတရားပွဲပြီးတဲ့အချိန်ကစထိုင်တာပေါ့လေဆိုကြပါစို့9နာရီကထိုင်တယ်ဆိုလို့ရှိရင်73နာရီသူပဲချိန်ထိထိုင်တော့ ဟမ်အဲ9နာရီဆိုတော့တကောင်တိုင်အောင်9နာရီပေါ့ဟုတ်ကလားဟိုဘက်6နာရီပေါ့အိတ်သေးလားအိတ်တော့အဲ့ဒါတမင်ထိုင်တာမဟုတ်သူကထိုင်ကောင်းလို့မထရင်လို့ထိုင်တာရွှေဘူကဒေါ်အေးမြတယ် အမြဲတမ်းသဟရိသမီးတွေအဲ့ဒါနေ့စဉ်နေ့စဉ်ဒီတယောက်မဟုတ်တယောက်ပို့ဒါမှမဟုတ်သူကလိုက်တခါဆွေတွေမျိုးတွေဥကြီးတွေဥလေးတွေပါခေါ်ပြီးဟာပို့တာသူ့ဇိအိတ်နဲ့ခံပြီးတော့အဲ့လိုလုပ်တဲ့ယောဂီတော်အေးမရတယ်အဲ့ထိုင်ဘူးထိုင်တော့ကိုဝီရိယပေါ့အဲ့ဒါပြောတာကိုဝီရိယ တချို့ဈဉ္ညာလျှောက်တယ်အဲနိုင်ဝက်လောက်ရှိတဲ့ညောင်းပါတယ်လေပြန်ထိုင်အဲ့တော့ဈဉ္ညာသမารိအရှိန်ရမှာမရဘူးအဲ့ဒါကိုဝိရိယနဲတာပေါ့ကိုဝိရိယနဲတာအဲ့ဒါဒီနေရာမှာဝီရိနတံဆိုတာဝိရိယနှမျိုးကာယိကဝိရိယစေတသိကဝိရိယကာယိကဝိရိယဆိုတာအခုပြောတဲ့ကိုဝိရိယပေါ့ စေတသိကဝိရိယဆိုတာစိတ်ဝိရိယပေါ်ဇွဲစိတ်ဇွဲစိတ်ကိုပြောတာဝိရိနှတံရှုမြိုက်တံဖြင့်ရှုမြိုက်တံဆိုတာခုနအာတာပပေါ်မိတုဝိရိယဝိရိနှတံရှုမြိုက်တံဖြင့်စေတံကိလေလောင်ကျွမ်းကြေအောင် မသေးမနာမအိုဝါခင်တက်သုံးနှင်းလျက်ဇောလင်းမြန်စွာရှုမြိုက်ပါလော့ မသေးခင် နာဖျားမကြမ်းမဖြစ်ခင်မအိုခင်ညံထက်တုံးခန္ဓာကိုယ်အင်အားကောင်းတော့အဲ့ဒါခတ်တုတ်တုတ်ကြိုးစားပြီးတော့ရှုပါမှတ်ပါအထုတ်ပါကြည်သွားမှအိုသွားမှအရွယ်လွန်းသွားမှဆိုလို့ရှိရင်ခန္ဓာကိုယ်ကလည်းမခိုင်မြဲတတိကလည်းမမြဲအဲ့ဒါကြောင့်မလို့ ယံနိဗိဓာတုံဖြစ်တတ်တယ်ခန္ဓာကိုယ်ကလည်းမခိုင်မြဲတော့ကြာကြာလည်းမထိုင်နိုင်ဘူးကြာကြာလည်းဈဉ္ညာမလျှောက်နိုင်ဘူးတတိကမမြဲတော့ရှုမှတ်မှုတွေကလည်းလွတ်တဲ့ဟာပဲမရနေတယ်မှတ်ရှုမိတဲ့ဟာကနည်းတယ်အဲ့ဒါတော့သူဟာခရီးရောက်ပါမလားအဲ့ဒါကိုခယံသီးဘိန်ဓာတုံလို့ခေါ်တယ်ဟုတ်ကဲ့လား ခရမ်းသီးကလည်းပဲဝဲထားတာကြာလှပြီဒါကြောင့်မလို့ပျော့နေဒါကလည်းပဲတန်ကြီးတွေတက်လို့တုံးနေလှီးလိုက်တယ်ဆိုလို့ရှိရင်ခရမ်းသီးကပျော့ပဲပျော့ခံနေတယ်မပြတ်တော့ဟုတ်ကလားအဲအချိန်လုံးမှဆိုလို့ရှိရင်အဲ့ဒီအတိုင်းပဲခရမ်းသီးပဲဓာတုံးပဲ ဒါကြောင့်ဝိရိနှတံရှုမြိုက်တံဖြင့်စေရန်ကိလေ လောင်ကျွမ်းကြေအောင် မသေးမနာမအိုးပါခင်တက်တုန်နှင်းလျက်သောလင်မြန်စွာ ရှုမြိုက်ပါလော့နောင်ခကာလချိန်လွန်ရဟု နောင်တတကြီးတင်မကြီးလေအချိန်လွန်သွားမှ အာမထုတ်နိုင်တဲ့အချိန်ကိုအညာအကုန်လုံးညော့သွားတတိအားတွေညော့သွားတဲ့အခါကျတော့မှဒီတရားမရလို့မဖြစ်ပါဘူးဆိုပြီးအာထုတ်ရင်ခရီးကမရောက်တော့ဘူးခရံနိဗ္ဗိဓာတုတာပြောတာနောင်ခါကာလချိန်လွန်ရဟုနောင်တာတကြီးသင်မကြီးလဲဇနီးမယာတမိသားနဲ့လင်သားအိမ်လာ လင်သားအိမ်ရာအဖျားပြားကို ငဲ့ကာဖင်နေအချိန်၍ကသေဘေးသင်ကိုဥလိမ့်သည်အချိန်၍ပါတဲ့ဟုတ်ကဲ့လားဣဇေဝကိစ္စံအာတပံကောဇင်ညာမရဏံသူဝေနာဟိနောသင်္ကရံတေနမဟာသေသေနမစ္ဆုနာ ဗတ္တိကာရတတုတ်မှာအာတပံလုံလာကျိုးကို အာထုတ်ရမည်တရားအလုတ်ကိုဒီမှာအာတပံဆိုတာလဲခုနမိတုတ်ပဲအာတပံလုံလာကျိုးကိုအာထုတ်ရမည်တရားအလုတ်ကိုဣဇေဝယနေ့ယခုပင်လင်ကိစ္စံမုတ်ချမသွေပြုလို့ရပေမည်အခုပဲလုပ်ပါ သွေးနဲ့ပြမရဏံသေမီမသေမီကိုကောဘယ်သူသည်ဇာနာတိတိနိုင်အောင်အာကောဇင်ညာမရဏံသူဝေဇင်ညာတိနိုင်ပါအနိတဲ့။နက်ပြန်သေမယ်မသေဘူးဆိုတာဘယ်သူပြောနိုင်မလို့။အမှန်တန်သိကြတာနော်။ဒီနေ့ကဟို မော်ဘီရိတ်တာရဲ့မြောင်နာကမြေခွက်တစ်ခွက်လာလူတယ်မြေခွက်၄ဧကဆိုတော့မှာရသူတို့စုပေါင်းလာ40 60တူတူကိုအဲ့ဒီမြေခွက်တစ်ချို့လက်တစ်ခွက်နှစ်ခွက်သုံးခွက်လေးခွက်အဲ့လိုစုပေါင်းဝဲထားတာအဲ့ဒါလာလှူလူရတော့ခုမှမဟုတ်ပါဘူးဘုန်းကြီးຫນွေရာဒီခီးမထွက်ခင်လည်းလာလှူနေဘုန်းကြီးက ခီးထွက်ရအောင်မယ်အဲ့ဒါတွေအာယုံမဆိုင်နိုင်သေးဘူးလို့ပြောလိုက်တယ်အဲ့ဒါနဲ့တနေ့ကလာလို့တော့သူတို့ထဲကခေါင်းဆောင်တက္ကမကြီးတယောက်အဲ့ဒီနွေရခိမထွက်ခင်ကလည်းသူလာပြီးတော့ဥဆောင်ပြီးလှူတာပါအာဟွာလောက်နဲ့တူတယ်အေဗီလအစလောက်နဲ့တူတယ်အဲ့ဒီတက္ကမကြီးဥဆောင်ပြီးလှူတော့သူတို့အခုလှူတော့လဲ အဲ့ဒီဒကမာကြီးသွားခေါ်ကြတယ်ကဲဆရာတော်စီသွားကြအောင်စို့အလှရှင်ကလည်းတိုးလာတယ်အရင်သူတို့ဟိုရင်อืมအဲ့ဒီဘုန်းကြီးຫນွေတုန်းကအေဗီလာလောက်တုန်းက72ဦးတဲ့အခု23ဦးဖြစ်လာတယ်အလှရှင်ကလည်းတိုးလာတယ်ဒါနဲ့အဲ့ဒီခေါင်းဆောင်တော်မကြီးသွားပြီးတော့ခေါ်ပြီးတော့ ကဲဆရာတော်စီတော့ရအောင်သူတို့မြေပုံတွေလည်းပါတယ်အကုန်လုံးစာချုပ်စာရနေတခါတည်းယူလာတယ်သွားတဲ့အခါကျတော့သူတို့ကမသိရှာဘူးဟိုမှာဒကမကြီးကရက်လေဇွန်တော့တယ်အဲ့ဒီခေါင်းဆောင်ဒကမကြီးကရက်လေဇွန်ကိုတွတ်နေတဲ့နေ့သူတို့ရောက်သွားတယ်အဲသူတို့မသိဘူးအဲသူတို့ကုသိုလ်ပြုဖို့ပြုပဲအဲ့ဒီဒကမကြီးကလည်းပဲ ကျမ်းဂန်စကားသိပ်မှန်တာမြတ်စွာဘုရား မိန့်ထားတာရှိတယ်။တာယမေကေနဒိဋ္ဌံတိပါတောဒိဋ္ဌာဘူဇနာပါတောဧကေနဒိဋ္ဌံတိတာယံဒိဋ္ဌံဘူဇနာတဲ့။ပါတောဒိဋ္ဌာမနဲ့ကတွေ့ရတဲ့လူအချို့တို့သည်တာယံညံ့နေကြခန္ဓာ၌နဒိဋ္ဌံတိမတွေ့ရတော့ဘူး။ ဗာပြောတာညနေကျမတွေးရဘူးတဲ့ပါတော်ဒိဋ္ဌာသာယံဒိဋ္ဌာညနေကျအခါ၌တွေ့ကြရသောပုဂ္ဂိုလ်တို့သည်ပါတော်နံတဲ့အခါ၌နာဒိဋ္ဌာမတွေ့နာဒိဋ္ဌံတိမတွေ့ရတော့ဘူးပါတယ် နေ့မြင်ညပြောင်ညမြင်နေ့ပြောင်အဲသိမှန်းတော့အဲ့ဒီဓမ္မကြီးအကောင်းကြီးကသေးသွားတာအကောင်းကြီးကသေးသွားတာဆွမ်းတော်လာလို့မို့လို့ဆွမ်းလောင်းမှုအိမ်မောကဆင်းသွားတယ်ဆင်းသွားပြီးတော့တစ်ဖက်အိမ်မှာတစ်ဖက်အိမ်ကလည်းဆွမ်းအလူလောင်းနေကြဒါပေမဲ့လူကြီးတွေကမရှိဘူးလူကြီးတွေကမရှိတော့လူငယ်တွေဆိုတော့ ကြောက်ညစိုက်တာနဲ့ဝိရိယနဲတာပေါ့လေအဲ့တော့ခါတိုင်းလိုအဲ့တစ်ဖက်အိမ်ကဆွန်းလောက်မှုဆင်းမလာတော့အဲ့ဒီအိမ်ပေါ်လူငယ်တွေကလေးတွေပေါ့လေတက်ခေါ်ပါဦးမယ်ဆိုပြီးတက်ခေါ်တာအဲ့လေကမှပက်လက်လန်ကြတယ်တခါတည်းပွဲချင်းပြီးပဲအဲ့ဒီနေရာတယ်ကိစ္စပြီးပဲအဲလုံးဝဒီလိုဖြစ်လိမ့်မယ်လို့ထင်မှတ်เสียလုံးဝမရှိဘူးတော့အဲမရှိလဲ ဖြစ်တာပဲမရှိလဲဖြစ်တာပဲဒါကြောင့်မလို့သွေနဲ့ပြန်မရဏံသေမိမသေမိကိုကိုယ်ဘယ်သူသည်ဇင်ညာသိနိုင်ပါအနိနာဟိနောသင်္ကရန္ဒေနမဟာသေနေနမိစုနာမဟာသေနေနယောဂဝေဒနာတိဟုသောစတိပေါင်းမျိုးများစွာရှိသော မစ္ဆုနာသေမင်းနဲ့နောငါတို့အားသင်္ကရံဘယ်နေ့ဘယ်ရက်ဘယ်ချိန်ခါမှာသေမရစေဟုအချိန်ချက်ထားခြင်းနီနာဟိနောဧဝမရှိဒါလည်းဒီတဲ့ဗါတဲ့တော့အဲသေမင်းနဲ့ဘယ်ချိန်သေပါမယ်လို့ချိန်ချက်ထားတာမရှိဘူးတဲ့သူခေါ်ရင်အခုလည်းလဲရတာပဲတဲ့ သူခေါ်ရင်ခုလဲလိုက်ရတာအဲဒါကြောင့်နဲ့ပြန်သိမယ်မသိမယ်ဆိုတာမသိဘူးအခုမကြခင်သိမယ်ဆိုတာမသိမသိဘူးမသိဘူးဒါကြောင့်ဒီအလောက်ကအခုလောက်ရမယ်လို့အခုကိုလောက်မြတ်စွာဘုရားဒါပြောတာဣစေဝကိစ္စံအာတပံအာတပံလုံးလာကြိုးကိုအာထုတ်၍လောက်ရမည်တရားအလောက်ကိုဣစေဝယနေ့ယခုပင်လည်း ကိစ္စံမုတ်ချမသွေပြုလို့ရပေမည်သွေနဲ့ဖြံမရဏံသေမိမသေးမည်ကိုကောဘဲသူဒီစင်ညာသိနိုင်ပါအနိနောငါတို့အားမဟာသေနေနမစ္ဆုနာရှိသည်ဘုရားပေါင်းမြောက်များစွာရှိသောသေမင်းနှင့်သင်္ကရာအချင်းအချက်ထားခြင်းသည်နာဟိနောဧဝမရှိသည်တာလည်းတည်း စက်တင်ဘာ17ရက်နေ့ကလေအမေရိကမှာ World Trade Center ညီနောင်ဆိုတာ Twin တိုက်လုံးအညီပဲရှင်းပြီးတော့ထားတာမမကြီးတယ်ဒီဒီလိုတိုင်ကြီးတွေလိုပဲလေးတော့ကြီးတယ်အဲ့ထဲမှာယုံမောင်းမြောင်များစွာရှိတယ်ဆိုင်မောင်းမြောင်များစွာရှိတယ်အဲလူနေတာလည်းရှိတယ်အဲ့ဒီတည်း130 အဲ့ဒါစက်တင်ဘာ17ရက်နေ့ကလေမြန်နှစင်းကတိုက်တလုံးစီကိုဝင်ပြီးဒဇင်းစီဝင်ပြီးတိုက်ပြလိုက်တယ်အကုန်လုံးပြိုကျလူ6000ကျော်သေးရစဉ်းစားကြည့်ပါအဲ့ဒီလူတွေအဲ့ဒီအချိန်မှာငါတို့သိရမယ်လို့များစိတ်ရှိပါမလားရှိပါဘူးမရှိဘူးသွားတာပဲအဲ့ဒါပြောတာပေါ့သေမင်းနဲ့ချိတ်ချက်ထားတာမရှိဘူးတဲ့အချိန်မရွေး သေနိုင်တယ်တဲ့ဒါကြောင့်မလို့နောက်ကဖနှောင့်နင်းပြီးလိုက်နေတယ်ဆိုတာအဲ့ဒါပေါ့ဘယ်သူကတော့ဖနှောင့်နင်းလိုက်တယ်အဲအဲ့ဒါပြောတာဒါကြောင့်မသိမနာမအိုးပါခင်တက်တုပ်နှင်လျက်ဆောလင်းမြန်စွာရှုမြိုက်ပါလော့နောက်ခါကာလချိန်လွန်ရဟုနောင်တတကြီးသင်မကြီးလေ ဇနီးမယားတမိသားနဲ့လင်သားအိမ်ယာအဖျားပြားကိုငဲ့ကဖင်နှေးအချိန်၍ကသေပေသင်ကိုဥလိမ့်သည်အဲ့ဒါကဖြစ်ပွားစေရမိတရားကိုဖြစ်ပွားအောင်အထုတ်ရမယ်အချိန်နဲ့အထုတ်ပုံပေါ့ဟုတ်ကဲ့လားအထုတ်ရမယ်အချိန်ကဘယ်အချိန်တော့အခု အထုပ်ပုံကဘယ်လိုလဲကိုဝိရိယစိတ်ဝိရိယတင်းနေရင်ရင်ထားပြီးတော့အထုပ်ရမယ်ဟုတ်ကဲ့လား gain ဆိုသမှာဥပဲလူသား ဟုတ်ကဲ့လားအဲ့ဒါလည်းပဲဘာသာပြန်မယ်သို့တော်လည်းပဲဒီဘာသာပြန်ကတော့အကျယ်ချဲ့ပြီးပြန်တာသူရဲ့မူရင်းကဇာယထဘိက္ခဝေ မာပမာဒထမာပိစာဝိပတိဒါရိနောအဟုဝဋ္ဌဘိက္ခဝေจิตတจิตမိတို့ဇာယထမပြတ်မလားရှုမှတ်ကြကုန်လော့ မဟာပမဒဋ္ဌမိမိရော့ရော့ပုဗ္ဗတနာမနေကြနဲ့မာပစ္စာဝိပတိတာရိနောဟူဝထနောင်ခါကာလမနောင်တမရကြစေနဲ့အဲ့ဒါပဲအဲ့ဒါဟိုဆရာတော်ကြီးတပါးကမိုးညင်းကဆရာတော်ကြီးထင်တာပဲဒီစကားကိုတဲ့မြတ်စွာဘုရား တရားဒေသနာတော်ထဲမှာ38ကြိမ်တိတိတွေ့ရတယ်ဒီစကားလေးမြတ်စွာဘုရားဒီစကားဘုန်းကြီးတော်ဟိုနေရာတွေ့ဒီနေရာတွေ့တွေ့မှတွေ့တော့တွေ့ပါဒါမဲ့တော့ရေတော့ရေတွက်မထမ်းဘူးဆရာတော်ကြီးရတယ်ရရရေတွက်ထားတယ်ဒီစကားမြတ်စွာဘုရားတရားတော်ထဲမှာ38နေရာတိတိတွေ့ရတယ်ဆရာတော်ကြီးအရေးကြီးတာပြောချင်တာပါ ဇာယထဘိခဝေမာပမာဒဋ္ဌမာပစ္စာဝိပတိတာရိနောအဟုဝထဘိခဝေจิตာจิตသမီးတို့ဇာယထမပြတ်မလားရှုမှတ်ကြကုန်လောမာပမာဒဋ္ဌမေမေရော့ရော့ပော့ပော့တန်တာမနေကြနဲ့မာပစ္စာဝိပတိတာရိနောအဟုဝထနောင်ခါကာလမှာနောင်တမရကြစေနဲ့ ဧတံမပြရှုကြမမေ့ရနောင်တကင်ညာစေဟုသောဤစကားသည်အမကံငါဖရာတို့ဤဝောသင်ချစ်သားချစ်သမီးတို့အတွက်အနုသာသနီထခါထခါဆုံးမတဲ့အဆုံးအမပေတည်းပါတယ်တော့အဲထခါထခါဆုံးမထားတဲ့အဆုံးအမပဲတဲ့ဧတံဝောအမကံအနုသာသနီတဲ့ အနုထခထခသာသနီဆုံးမထားတယ်ဆုံးမပဲထခထခဆုံးမတယ်ဆိုတော့အရေးမကြီးလို့ပေါ့ဟုတ်ကဲ့လားအဲ့ဒါအကျဉ်းဆောင်ဖို့လည်းရှိတယ်လေပြီးမှခုနဟာတော့အကျဉ်းမပြတ်ရှုကြမမေ့ရနောင်တကင်ညစေဒါအကျဉ်းဆောင်ဖို့ မပြရှိကြမမေ့ရနောင်တကင်းကြစေကောင်းစွာဟောကြားဤတရားဖျားဆုံးမပေသို့မပြရှုကြမမေ့ရနောင်တကင်းကြစေမပြရှုကြမမေ့ရ နောင်တကင်းကြစေကောင်းစွာဟောကြားဤတရားဖယားဆုံးမပေကောင်းစွာဟောကြားဤတရား ဖယားဆုံးမပေမြတ်စွာဘုရားတို့ကအင်မတန်အရေးကြီးလို့အထက်ထဆုံးမရတဲ့အဆုံးအမဆိုတော့ပါဠိပါရအောင်သင်ပေးလိုက်အောင်မကောင်းဘူးလားဇာယထဘိက္ခဝေဇာယထ မာပမာဒတ္ထသာယထဘိကဝေမာပမာဒတ္ထသို့မာပစ္ဆာဝိပတိကာရိနောအဟုဝဋ္ဌာ မာရေးချမှာပဆောင်ရဲ့နောက်ကစာလုံးစလေဆင်ရေးချနဲ့ပစ္စာမာကတခုပစ္စာကတခုပြီးတော့မှဝိပတိဆိုတာဝါရေလုံးကြီးတင်ဝိနောက်ကပဆောင်နှလုံးဆင်နောက်ကတသလင်းကြီးဝိပတိတာရိနောတာရေးချတာရာဂောရေလုံးကြီးတင်ရိ ဒဝေထုံနငယ်နောဟုတ်ကဲ့လားသာသလင်းကြီးကရေးတတ်လားကျွန်မရေးတတ်တယ်မထင်ပါဘူးနော်သာသလင်းကြီးတော့ရေးတတ်တယ်မထင်ပါဘူးနော်ခေါ်များကြည့်လိုက်မယ်ဆိုလို့ချင်းအမှားတွေပဲရှိမယ်နော်မာပိစ္ဆာဝိပတိတာရိနောအဟုဝဋ္ဌာအာယေအာဟာယေတချောင်းနေဟုဝ ဟိုဘက်ကတာဝမုဏထဆင်တုစေဝဋ္ဌအဟုဝဋ္ဌမာပစ္ဆာဝိပတိတာရိနောအဟုဝဋ္ဌ ဘိကဝေခြေသားခြေသမီးတို့ဇာယထမပြတ်မလရှုမှတ်ကြကုန်လောမာပစ္ဆာဝိပတိတာရိနောအဟုဝထနောင်ခါကာလမနောင်တမရကြစေနဲ့ဘိကဝေခြေသားခြေသမီးတို့ဇာယထမပြတ်မလရှုမှတ်ကြကုန်လော မာပမာဒဋ္ဌမိမိရော့ရော့ပောပောတဏ္ဏမနေကြနဲ့အဲ့ဒါလေးကြံမာပမာဒဋ္ဌမိမိရော့ရော့ပောပောတဏ္ဏမနေကြနဲ့မာပစ္စာဝိပတိတာရိနောဟူထနောင်ခါကာလမနောင်တမရကြစေနဲ့တူတူလေးနဲ့သိကောင်းတာနော် ဘေကဝေจิตသားจิตသမီးတို့ဇာယထမပြတ်မလရှုမကြကုန်လောမာပမာဒဋ္ဌမေမေရောရောပောပောတဏမနေကြနဲ့မာပစ္စာဝိပတိတာရိနောအဟုဝဋ္ဌနောင်ခာကာလမနောင်တမရကြစေနဲ့ရလားကဲဆိုသမှာဘိက္ခဝေ 那靠。 အဲ့ဒါကိုဘာသာပြန်တာကလေမပြတ်ရှူကြမမေ့ရနောင်တကင်းကြစေကြိုက်ခဲ့လားကြိုက်ပါတယ်နော်မပြတ်ရှူကြမမေ့ရနောင်တကင်းကြစေပြီးတော့မှနောက်ကဧတံဝောအမကံအနုသာသနီအဆုံးသက်ကလေးอ่ะ ဧတံဝောအမကံအနုသာသနိဧတံဝောအမကံအနုသာသနိဘာလဲတော့ဧတံမပြရှုကြမမေ့ရနောင်နာကင်းညာစေဟုသောဤစကားသည် အမကံငါဖရာတို့ဤဟောသင်ချစ်သားချစ်သမီးတို့အတွေ့အနုသာသနီထခါထခါဆုံးမာတယ်ဆုံးမာပေတည်းဟုတ်ကဲ့လားအဲဘယ်လိုလဲဧတံမပြတ်ရှူကြမမေ့ရနောင်တကင်းကြစေဟုသောဤစကားသည်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 Mahanadatta ပြရှုကြမမေးရနောင်တကင်းကြစေကောင်းစွာဟောကြဤတရားဖျားဆုံးမပေကြိုက်လားကြိုက်ပါတယ်နော်မပြရှုကြမမေ့ရနောင်တကင်းကြစေကောင်းစွာဟောကြဤတရားဖျားဆုံးမပေအဲ့ဒါအကျယ်ချက်လိုက်တော့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 ဒီတော့ဒီကနေ့တော်ကြအောင်ဆိုတရားတော့နည်းနည်းမျက်ခြေပြတ်တယ်လို့ဖြစ်သွားပြီရှေ့အပုတ်ထဲမှာပိုင်းပိုင်းခြားခြားသိရမယ်တရားနဲ့ပယ်ရမယ်တရားပါတယ်ဝိသာကောင်လုံးလုံးဒီအဲ့ဒီအထိနောက်ဝိသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ကအဆုံးအထိမှာ မျက်မှောက်ထင်နေသိမြင်ဆက်ရောက်ရမည့်တရားနဲ့မိမိတဏ္ဍာ၌ဖြစ်ပွားစေရမည့်တရားအဲ့ဒါပါတယ်။ကဲငါးနိုင်မထုတ်ခင်တော့တစ်လုံးနှလုံးတော့ဆက်ပြောလိုက်အောင်မယ်။ဟမ်တစ်လုံးနှလုံးဆိုတာပိုင်းပိုင်းခြားခြားသိရမယ့်တရားဆိုတာပရိညေယပါဠိပရိညေယပါဇော လုံကြီးတင်ရိသဝေထိုးညရေညေနောက်ကရပ်ပက်လက်ရပင် ရပ်ပက်လက်ကိုရပင်အောင်မယ်ရပင်ရပရိညေရအဲ့ဒါပိုင်ပိုင်ခြားခြားသိရမယ်တရားပယ်ရမိတရားဆိုတာပဟာတဗ္ဗပဟာတဗ္ဗပါဇောရေပဟာရေချဟာတောင်မူရတနောက်ကဗတ်ထက်ချိုက်နှလုံးဆင်း ဗတ္ထကြိုက်နှလုံးဆင်းပဟာတဗ္ဗအဲ့ဒါပယ်ရမိတရားပယ်ရမိတရားနာဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရောက်ရမိတရားဆိုတာသစ္စိကာတဗ္ဗတရားသစ္စိဆိုတာတာယေတာနောက်ကစာလုံးနဲ့စလိန်ဆင်းလုံးကြီးတင်သစ္စိ နောက်ကကာယေချကာတောင်းမေတပဋ္ဌချိုင်နှလုံးစစ်သစ္စိကာတပ္ပညာနဲ့မျက်မှောက်ထင်တဲ့သိမြင်ဆိုင်ရမည်တရားနောက်မိမိတဏ္ဍာ၌ဖြစ်ပွားစေရမည်တရားဆိုတာဘာဝေတပ္ပဘာကုံရေးချပါတဝေထိုဝါယေဝေနောက်ကတာဝန်ဘူးပဋ္ဌချိုင်နှလုံးစစ်ဘာဝေတပ္ပ ဒီစကလုံးလေးတွေကလည်းဗဟုသုတရှိထားတယ်ကောင်းတော့ပေါ့ဘာကြောင့်လဲဆိုတော့မြတ်စွာဘုရားကိုရောတိုင်ကဒီလိုဟောခဲ့တာကိုပရိညေယလို့လည်းဟောခဲ့တယ်ပဟာတပလို့လည်းဟောခဲ့တယ်ပစ္စည်းကတပလို့လည်းဟောခဲ့တယ်ဘာဝေတပလို့လည်းဟောခဲ့တယ်လို့အာယုံပြုရတဲ့အခါကျတော့ပိုလေးနဲ့မသွားဘူးလားလေးနဲ့သွားတယ်ဟုတ်ကဲ့လား မိုင်မိုင်ခြားခြားသိရမယ့်တရားဆိုတာပါဠိကပယ်ရမယ့်တရားဉာဏ်ဖြင့်မျက်မှောက်ထင်ထင်သိမြင်ဆက်ရောက်ရမည်တရားမိမိတဏ္ဍာ၌မိမိတဏ္ဍာ၌ဖြစ်ပွားစေရမယ့်တရားဖြစ်ပွားအောင်အားထုတ်ရမယ့်တရား အဲ့ဒါလည်းပဲမူရင်းတရားကိုသိကျင်တော့တစ်ချက်တော့ရွတ်ပြလိုက်ရအောင်နော်ဣဒံခောပနဘိကဝေဒုက္ခនិရောဒုက္ခဒုက္ခံအရိယသစ္ဆံပရိညေယံတိမေဘိကဝေပုဗ္ဗေအနနုတုတေတုဓမ္မေတု သကုံဥဒ္ဓပါတိညာဏဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇ္ဇာဥဒ္ဓပါတိအာလောကောဥဒ္ဓပါတိအဲ့ဒါပြိနေရဣဒံခောပနဘိခဝေဒုက္ခသမုဒယောအရိယသစ္ဆံပဟာတဗန္တိမေဘိခဝေပုဂ္ဂွေအနနုတ္တေတုဓမ္မေတုသက္ခုံဥဒ္ဓပါတိညာဏဥဒ္ဓပါတိပညာဥဒ္ဓပါတိ ဝိဇာဥဒပါတိအလောကောဥဒပါတိအဲ့ဒါပဟာတကဣဒံခောပနာဘိကဝေဒုက္ခនិရောဓောအရိယသစ္ဆံသစ္စိကာတဗ္ဗန္တိမေဘိကဝေပုဗ္ဗေအနနုတုတေတုဓမ္မေတုသကုံဥဒပါတိညာဏဥဒပါတိပညာဥဒပါတိဝိဇာဥဒပါတိအာလောကောဥဒပါတိအဲ့ဒါကသစ္စိကာတဗ္ဗ ဣဒံခောပနာဘိက္ခဝေဒုက္ခនិရောဓဂ ामि နိပฏิပဒအရိယသစ္စာဘာဝေတပ္ပန္တိမေဘိက္ခဝေ ပုဗ္ဗေအနနုတုတေတုဓမ္မေတုသက္ခုံဥဒ္ဒပါတိညာဏဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇ္ဇာဥဒ္ဒပါတိအာလောကောဥဒ္ဒပါတိကြားဘူးလားဟုတ်ကလားဘာတရားပါလဲ အာလက်စတတ်တော့ဓမ္မစကြာဟောနေတာပါလားဟုတ်တယ်မဟုတ်လားလက်စတတ်တော့ဓမ္မစကြာဟောနေတာကဲနဲ့ပြန်ကြမှာဆက်ပြန်ကြရအောင်နော်ဒါကြောင့်ယောဂီတို့ဟာမိမိတဏ္ဍမှာဖြစ်ပွားစေရမယ့်မဂ္ဂင်၈ပါးအကျင့်တရားကိုအမြဲတစေဖြစ်ပွားအောင်ကြိုးစားအထောက်နိုင်ရသဖြင့်ပိုင်ပိုင်ခြားခြားသိရမယ့် ဒုက္ခသစ္စာယုံနဲ့နာသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့ယဉ်တာနဲ့အတွက်ပယ်ရမည်သမှုရိယသစ္စာတဏှာကိုပယ်နိုင်တဲ့အတွက်ဉာဏ်ဖြင့်သိမြင်ဆ ਾਇ ရရမည်ဆင်းရဲခတ်သိမ့်ငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာဆ ਾਇ ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။